ဥပါဒကဖြစ်တဲ့ပုဂ္ဂိုလ်ဟာတရားတရားနဲ့ပြည့်စုံရတရားတရားဆိုတာဘယ်လိုအားလုံးဆိုဘုရားတရားသံဃာယနာသုံးပါးယုံကြည်တဲ့တရားတရားယုံကြည်တာကိုတရားတရားခေါ်တာပါပဲအဲဒီကဘုရားယုံကြည်မှုတရားတရားနဲ့ပြည့်စုံမှုသတ္တောဟောတိသတ္တဟတိတထာဂရသဘောတယ်သတ္တောယုံကြည်မှုနဲ့ပြည့်စုံပြီဖြစ်၍ တထာတသမြတ်စွာဘုရားဤဘောရိဘောရိညာကိုသာတဲ့အတိယုံကြည်မြတ်စွာဘုရားဤဘောရိညာကိုယ်ပိုင်ညာဖြင့်တရားအလုံးစုံကိုသိပြီးတော့ဣရိတာတွေကင်းသွားတဲ့ညာအဲဒီညာနဲ့ပြည့်စုံတယ်လို့ကိုယ်ပိုင်ညာဖြင့်အလုံးစုံတရားတွေသိပြီးတော့ ဘုရားအဖြစ်ဆိုရောက်ဘုရားဆိုတာလုံးဝတရားတွေသိတာအဲ့ဒါပါပဲကိုယ်ပိုင်ညာဖြင့်သိညာပြောလို့သိတာမဟုတ်တစိတ်တွေသာသိတာလည်းမဟုတ်အကုန်လုံးသိပါမစို့သိခြင်းလို့စဉ်းစားစဉ်းစားလိုက်ရင်အကုန်လုံးသိတာပဲအဲဒီလိုသိနိုင်တဲ့သဗ္ဗိဒညာနဲ့ပြည့်စုံတဲ့ဘုရားဖြစ်ရောက်အဲဒီဘုရားကိုယူရမယ်ဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓော ဝိဇာသရဏသမ္မာနောကုသောလောကဝိတုနောတောပုရိသဓမ္မသာရတိသတ္ထာဒေဝမနုဿာနာဘုဒ္ဓဘဂဝါဘုဗုဒ္ဓတရားလုံးစုံကုန်ပြီးတော်မူသည်ရဲ့နောက်ဘဂဝါဘဂဝါဆိုတာလောကမှာဘုခေဝခါပုဂ္ဂိုလ်အလေးမြတ်ပြုအပ်တဲ့ပုဂ္ဂိုလ်တွေဘဂဝါခေါ်တာပါပဲ။ ရှင်ကြီးတို့ရှင်မြတ်တို့မမမခေါ်သလိုပဲဟိုကာတော့လေးမြတ်ပြောတဲ့ပုဂ္ဂိုလ်တွေအနိယကဘဂဝါခေါ်အခုလည်းဒီလက်သူဘဂဝါတော့ခေါ်သေးတာပဲဘဂဝါဘဂဝါလို့သူကိုယ်ကိုယ်တဲ့ဖရာလည်းဘဂဝါပဲနာကြည်တဲ့ဘဂဝါပဲယူစီပြောတဲ့အလေးမြတ်ပြောတဲ့ကြီးမြတ်တဲ့အရာဝတ္ထုတွေဆိုဘဂဝါခေါ်တာပဲနေကြီးလည်းဘဂဝါခေါ်တာလလည်းဘဂဝါခေါ်တာပဲသူကတော့ ငယ်ထဲမှာဆိုလို့ရှိရင်ဇလုံးငယ်ကြီးရဲ့အခုကလာမြင်နေမြင်ရပါအောင်စာထဲမှာအဲ့ဒါလည်းပဲဘဂဝါလို့ဒီလိုတတ်ထားတာပဲလေးမြတ်ပြရတဲ့အရာတွေဘဂဝါဝေခေါ်သည်ဘုရားမြတ်စွာဘုရားဟာတော့လေးမြတ်ပြရတဲ့ပုဂ္ဂိုလ်ထဲမှာအမောအမြဆုံးပထမရဟန်းပုဂ္ဂိုလ်ဖြစ် ဒီပြင်ဘဂဝါတွေကတော့သူ့ဟာနဲ့သူ့စုနဲ့သူအလေးမြတ်ပြုရတဲ့ပုဂ္ဂိုလ်တွေဘုရားမြတ်စွာဘုရားကတော့လူတွေမကဘူးနတ်တွေလည်းမကဘူးဇမားတွေရောအားလုံးတစ်လောကလုံးအလေးမြတ်ပြုရတဲ့ပုဂ္ဂိုလ်ဖြစ်တယ်တဲ့ဒါကြောင့်ဘဂဝါခေါ်သည်တဲ့ဘဂဝါဆိုတာရှင်သခင်ကြီးတို့အလေးရရှိတာပါပဲအလေးမြတ်ပြုရတဲ့ဆိုတော့ ဘဂဝါတိဝဆနံသစ္တာဘဂဝါတိဝဆနံမုဒ္ဒမဘဂဝါတိဝဆနံဘဂဝါဟူသောစကားသည်သစ္တာမြတ်သည်သူတွင်ချီးမွမ်းမြတ်ဘဂဝါဆိုတဲ့ပုဂ္ဂိုလ်အထူးချီးမွမ်းအပ်တဲ့ပုဂ္ဂိုလ်မြတ်တဲ့ပုဂ္ဂိုလ်တွေခေါ်လို့သူ့လည်းပဲမြတ်တယ်လို့ခေါ်ရစင်စစ်ကတော့ဘဂဝါလို့ခေါ်ခံရတဲ့ပုဂ္ဂိုလ်ဟာဒါမြတ်တာပါပဲဘဂဝါလို့ခေါ်ခံရတဲ့ပုဂ္ဂိုလ်မြတ်သည်ဒါကြောင့် မြတ်စွာဘုရားလည်းဘဂဝါလို့ခေါ်သည်ပြီးတော့ဘဂဝါဆိုတာလွန်ကဲထူးမြတ်တော်မူသောမြတ်စွာဘုရားလို့အဓိပ္ပာယ်ရှိတာပါပဲလွန်ကဲထူးမြတ်တော်မူသောမြတ်စွာဘုရားလွန်ကဲဆုံးထူးမြတ်ဆုံးဖြစ်တော်မူတဲ့မြတ်စွာဘုရားလို့ဒီလိုအဓိပ္ပာယ်ရှိတယ် သိရင်လည်းဘဂဝါပုဝနဲ့တွေကိုဘဂဝါတို့ဘေဂဝါတို့ဘဝန္တကောတို့အဲ့ဒါတွေအနည်းနည်းဗရာနီယာဖြင့်အဲ့ဒီအဖွင့်နေရှိဘေဂဝါဘေဂဝါဆိုတာဖြည့်ဆည်းပြီးပြီ လောဘဒေါသမောဟအစရှိသောကိလေသာတွေဖြစ်ပြီးပြီကိလေသာတွေပယ်ပြီးပြီဘက်ကဖြစ်ဖြစ်ပြီးပြီလို့အဓိပ္ပာယ်ရှိဘက်ကအဲလောဘဒေါသမောဟအစရှိသောကိလေသာတွေကိုပယ်ဖြတ်ပြီးဖြစ်သောကြောင့်လည်းမကွာမိပြီ သူကလူတွေတွေမှာလောဘဒေါသမောဟအစာရဒုက္ခိတာတွေကရှိနေတာကိုအကြောင်းညွှန်တဲ့အခါဖြစ်တာဒါကသင်ဖြစ်နေတာတော့မဟုတ်ဘူးအိပ်ပျော်နေတဲ့အခါတော့မရှိဘူးနိုးနေတဲ့အခါဆိုရင်တော့လောဘဖြစ်စရာအကြောင်းရှိလောဘဖြစ်တော့တာဒါစီနိုင်ဘူးတကယ်နေတဲ့ဆရာသားရဆရာအောင်နေလို့ရှိရင်ဒေါသဖြစ်စရာအောင်ရှိရင်လည်းစိတ်ဆိုးဒေါသဖြစ်တော့တာမောဟကတော့အမြဲဖြစ်နေတာပါပဲမာနလည်းဖြစ်တာပဲ ဒိဋ္ဌိဝိသိကိစ္စဆိုင်သောတရားတွေလည်းဖြစ်တာအကုသိုလ်တရားတွေအဲဒီလိုလောဘဒေါသမောဟဆိုင်သောကိလေသာတွေဖြစ်နေတဲ့လောကကြီးတဲ့မြတ်စွာဘုရားအဲဒီတော့လောဘဒေါသမောဟဆိုင်သောကိလေသာတွေကိုဖြစ်စည်းပြီးပယ်ပြီးကင်းသွားပြီမြတ်စွာဘုရားလည်းဘုရားဖြစ်သောမြောက်ခင်ကတော့သူများလိုပဲရှိနေတာပါပဲလောဘဒေါသမောဟရှိနေတာ အရဟတမေညာသာရိတညာရရှိနေတဲ့ကြိုင်နဲ့ဒီလောဘဒေါသမောဟကိလေသာတွေကိုဖြည့်ဆည်းခြင်းကိစ္စပြီးသွားတယ်ဒါကြောင့်ဘဂဝါနိတိအဲဒီဘဂဝါအာပြီးရောဒီဘဂဝါနဲ့ကရပြီးတော့အာမပြီးရောဘဂဝါလောဘဒေါသမောဟအစရှိသောကိလေသာတို့ကို ပဲဖြစ်တော်မူပြီးသောမြတ်စွာဘုရားဘဂဝါလောဘဒေါသမောဟအစရှိသောကိလေသာတို့ကိုပဲဖြစ်တော်မူပြီးသောမြတ်စွာဘုရားဘဂဝါလောဘဒေါသမောဟအစရှိသောကိလေသာတို့ကို ဘယ်ဖြစ်တော်မူပြီးသောသစ္စာရဒီဒေတာတွေရှိလို့လူတွေစိတ်တွေမြင်ညာနေရဒီဒေတာတွေရှိလို့လည်းစိတ်တွေပင်ပန်းနေရပူပန်းနေရဒီကိလေသာတွေကုန်ကင်းသွားတယ်ဆိုတော့ဉာဏ်မှုလည်းမရှိဥပါမှုလည်းမရှိ စင်ကြဲပြီးတော့အေးချပြီးတော့နေတာအမှန်ကောင်းတာပါကိလေသာရှိနေတဲ့ပုဂ္ဂိုလ်တော်ကိလေသာကျင်းနေတဲ့ခါနဲ့မကင်းတဲ့ခါကွာတာပဲကိလေသာကျင်းနေတဲ့ခါမှာစိတ်ကြီးအေးချမ်းလို့ဒါရှင်းစင်ကြဲလို့ဒီသားတွေဖြစ်လာလို့ရှိရင်တဲနေရမကြဘူးဆိုတော့နည်းနည်းဖြစ်ရင်လည်းနည်းနည်းဒုက္ခဥစ္စာများများဖြစ်တဲ့ပုဂ္ဂိုလ်များများကြီးဒုက္ခဥစ္စာအဲဒီကိလေသာတွေများစွာပြပယ်ပြီးဒါကြောင့်ဘဂဝါမိရဲ့ဘဲကဝါကဘဂဝါဖြစ်လာတယ် တနည်းအားဖြင့်ဘဒ္ဒဝါကဘဂဝါဖြစ်လာတဲ့ဘဒ္ဒစိကပြီးပြီစိကတဲ့စိကတိုက်တဲ့ချင်းကတဲ့ချင်းကတဲ့တရားတွေချင်းကတော်မူပြီးပြီဘာရုံးဆိုလို့ရှိရင်သီလတွေဇံ၄ပါးဥပဇံ၄ပါးအရုပဇံ၄ပါးဘိညာဉ် တရားတွေဝိပဿနာမဲ့တို့ကိုတို့နိဗ္ဗာန်တို့အဲစိကပင်စိကတဲ့ရှင်းကတဲ့ရှင်းကတဲ့တရားတွေอืมသီလအစသီလသမารိပညာရိဥဒ္ဓကုံယေရှုဇန်တရားဝိပဿနာတရားမဲ့ဖို့တရားနိဗ္ဗာန်တရားအဲဒီတရားတွေချင်းကပြီးပြီတဲ့ဒီတရားတွေနဲ့ပြည့်စုံတော်မူတယ်ဒါကြောင့်မို့လဲ ဘဂဝါနေတယ်ဗတ္တဝါဘဂဝါဖြစ်လာတယ်ဗတ္တဆိုစိကတယ်လို့အဓိပ္ပာယ်ရှိတယ်အဲဒီကုံလည်းပဲအာရုံပြုပါဘဂဝါဘဂဝါသီလကုံသီလကုံမာရိကုံမာရိကုံမညာကုံမညာကုံဝိမု ക്തി ကုံဝိမု ക്തി ကုံဝိမု ക്തി ညာနရတနာကုံဝိမု ക്തി ညာနရတနာကုံ မာဘ၈ပါးဝိညာဉ်၆ပါးဝိပဿနာဉာဏ်မဲ့ဉာဏ်ဘူဉာဏ်နိဗ္ဗာန်နိဗ္ဗာန်တရားများတို့ကိုချင်းကမိဝဲတော်မူပြီးသောမြတ်စွာဘုရားကျေဥဒ္ဒယံကဒီပြည့်စုံတော်မူရဲ့ ဘဝလို့ခေါ်တယ်လို့ပြီးတော့ဒါရဆရာကြီးအဖွင့်တာဒါရလည်းတူကနေရိသာပါဠိတော်ဆိုရှိအဲ့ဒီဟာယူပြီးအဖွင့်တာပါပဲဒီပြင်လည်းနဲ့ဒီအများကြီးရှိပါသေးတယ်အများနာလည်းနာတာဗကမြည်တဲ့ဘုံ၆ပါးနဲ့ပြည့်စုံနေဣတရိယဓမ္မယတာပိရိကာမဘယတာဆိုဘုံ၆ပါးနဲ့ပြည့်စုံအဲ့ဒါကိုလည်းဗကလို့ခေါ်တယ်ပြန်ဘုံ၆ပါး တကိုး၆ပါးဣတရိယအစိုးရခြင်းကိုလည်းပြည့်စုံနဲ့ကိုယ်တော်နဲ့စိတ်တော်အလိုကြီးတိုင်းနိုင်နေပြီကိုယ်တော်ကလည်းအလိုကြီးတိုင်းနိုင်နေအလိုကြီးတိုင်းနိုင်နေဆိုတာတကိုယ်တော်ဖြင့်သိငယ်အောင်လည်းဖန်ဆင်းနိုင်တယ်ကြီးအောင်လည်းဖန်ဆင်းနိုင်တယ်ညာအောင်လည်းဖန်ဆင်းနိုင်တယ်ကောင်းမြင်နေပါလေ အလိုရှိရာရယုတ်ရဲ့ချက်ချင်းရောက်သွားအောင်လည်းခံရနိုင်တယ်ရေရှိုးမိုးပြန်ဆိုတာအဘိညာတကူတွေပါပဲအဲဒီတကူတွေနဲ့ပြည့်စုံတော့ရုပ်ကိုယ်တော်ကြီးနိုင်နေတဲ့အလိုရှိတိုင်းနိုင်နေတယ်ပရိနိဗ္ဗာန်မဆောင်မသေးအောင်မပြအောင်ဒီလိုတော့နိုင်နေတာမဟုတ်ပါဘူးအဲဥဒါတဲ့ယုတ်ကတော့ဒီနေ့ကျဥဒါပဲအကြမ်းမာနာပြားမှုလည်းပဲ မပြေဘူးမဟုတ်ဘူးဘုရားလည်းဖြစ်တာပဲနောက်ဆုံးနေ့နေ့ကျတော့ပြိဋိဘံစာမယ်ဆိုတာသူများလူပုဂ္ဂိုလ်စင်မပေးတယ်လို့ဆိုရတာပါပဲအဲ့ဒါလည်းရှိတာပဲအဲ့ဒါတွေတော့မနိုင်ဘူးအဲ့ဒါတွေကတော့မနိုင်ဒီဘဝတော့မနိုင်နောက်နောက်ဘဝတွေနောက်ဘဝတွေတော့ပြင်ဒီလိုဥစဉ်နာရင်ပြင်တရားတွေမရှိတော့အဲခုဘဝမှာရုပ်ကိုနိုင်နေတယ်ဆိုတာမိမိရုပ်ကိုယ်တော်ကိုတကောဖြင့်အမျိုးမျိုးဖြာင်းနေတယ်ငယ်အောင်ကြည့်အောင် ဒီလက်ခံနေတယ်တခါကရာဟုဆိုလူရည်ကြီးတဲ့ကြီးရဆိုတော့သူကလူရည်နဲ့ကြီးပြီးတယ်ဒီနာကြီးကသူများတွေဖရာစီသွားကြတော့သူလည်းသွားတော့သွားခြင်းတယ်သူလည်းဖရာအငယ်လေးဆိုတော့ငုံကြည့်ရမှာပဲအောင်မလို့မသွားဘူးတယ်နောက်တစ်ချိန်ကျတော့သူများတိုက်တွန်းတာနဲ့လာဖရာစီလာဖရာဖူးတော့ မြတ်စွာဘုရားလည်းရောက်နေထိုင်းနေရနေထိုင်းနေမြင့်နေမှာရနေနေမြင့်နေမှာလဲလျောင်းနေဘုရားကြီးရောက်လာတဲ့ရာဟုသူရင်နဲ့ကြည့်သူနာမော့ကြည့်ဆိုတာကိုသူကဘုရားနာမော့ကြည့်အားတော့တကူပါနေတော့မဟုတ်ဘုရားသူပဂရိပဂရိအားဖြင့်ပဲမြတ်စွာဘုရားဆိုတာသူကပဂရိအားဖြင့်ပဲနာနာသွားကြည့်လို့ရှိရင်မြင်ရတဲ့ငယ်နေတာတော့မဟုတ်ဘူး ပဂရိအနေအားဖြင့်ဆိုလို့ရှိရင်မြတ်စွာဘုရားရဲ့ရုပ်ဘုံသဏ္ဍာန်တော်ကဟိုခေတ်ဟိုခါတုန်းကပုဂ္ဂိုလ်တွေရဲ့၄တောင်ပါပဲအခုခေတ်ခုပါဆိုရင်တော့နည်းနည်းနည်းနည်းပါးပါပူရင်လည်းပုံမှာပါဒါပေမဲ့လို့နောက်ဆရာဆရာတွေကဖွညာတာနဲ့၁၈တောင်ဆိုပြီးတော့ပြင်းတယ်အဲ၄တောင်ပဲဒီလောက်ရှိတာပါပဲနတ်တွေဇမာတွေကသူလည်းကြီးပါတယ်ဟိုပါကြီးကြီးတာဟိုပါကြီးတွေကြီးတယ်နဲ့ကောင်းတာမဟုတ်ဘူးခုနိကကာလလည်းလူတွေက နိုင်ငံပြည်နိုင်ငံမှာလူတွေငငယ်လည်းရှိကြီးကြီးလည်းရှိတယ်ငယ်တဲ့လူတွေကလည်းတကူအစွမ်းတတ္တိတွေရှိနေတာပဲညံကြီးနေတာပဲကြီးတဲ့လူတွေကလည်းတချို့ကြီးကိုယ်လာကြီးနေတာတော့ဘာမှသိသုံးကြတာမဟုတ်သူများခိုင်းနေရပြည့်နေဘုံတို့ငိုထားမှုရလို့ပြည့်နေအဲဒီလိုအားတွေဒါတော့ကိုယ်ကကြီးတယ်လည်းကောင်းတာမဟုတ်ပါဘူးမြတ်စွာဘုရားအကျိုးကတော့၁၈တောင်၁၈တောင်ရှိတယ်တော့ယူတန်တဲ့ပုဂ္ဂိုလ်တွေက အဲငါ6000လောက်ရှိတယ်ဆိုပြီးတော့ဆုံးဖြတ်တဲ့ပုဂ္ဂိုလ်တွေများအပြည့်တင်ကြတယ်ဘုရားလေးငယ်သွားတယ်ဆိုပြီးတော့တောင်မျိုးကဆရာတော်ဥဇဏကကသူကမြတ်စွာဘုရားသာရတဟထဆိုတာသာရတတစ်ဆက်ရှိဟထကအတောင်ကိုလည်းရှိရပြန်ကြတာများတော့အတောင်လို့ပဲပြန်ကြပါလေ တောင်ဆိုတော့ပုံမိုက်ပေါ့တပေခွဲရှိတာပဲအဲထွာအချင်းမထွာရှိအဲသူကတော့ဟာထာကတော့မဟုတ်ဘူးဗျာဟာထာကဟတ်ဆိုလက်ပဲဒါဆိုတော့ဒီလိုလက်လက်ဆိုတော့လက္ခဏာမှနေကြားကြတယ်ဆိုတော့ဓမိုက်ပါတော့ဓမိုက်ရှိဓမိုက်ပဲဆိုပြီးတော့ ဆက်စီရထားဆိုတော့ဆက်ရှင်မိုင်ဆိုတော့၃မိုင်တောင်ဆိုတော့6တောင်ပြီးတော့မြတ်စွာဘုရား6တောင်နဲ့ရှိတယ်ဆုံးဖြတ်ပြီးသူကလည်းယုတ်တိတော့ရှိတော့ရှိတယ်သူကဘင်းပုဂ္ဂိုလ်တွေက၄တောင်ရှိတယ်ဘုရားက၁၈တောင်ဆိုရင်အနံ့ကြီးနေတယ်အဲ့ဒါ ဘုရားဖြစ်မှပဲကြီးသွားတာလားဘုရားမဖြစ်ခင်ကလည်းကြီးနေတာလားစဉ်းစားကြတယ်ပေါ်လာတယ်ဘုရားဖြစ်မှကြီးသွားတာတော့မဟုတ်ဘူးအစားရတဲ့လောက်ပါပဲအာသူ့လူကြီးကြီးတာမဟုတ်ရှင်မာဂရဝကြီးတောထွက်လာတော့သူသင်္ကန်းဝတ်လာတယ်အဲဒီသင်္ကန်းနဲ့မြတ်စွာဘုရား သင်္ကန်းလဲတာပဲဝိုးလောက်တာပဲဝိုးလောက်လို့လဲဖြစ်တာမြတ်စွာဘုရားသင်္ကန်းလည်းပဲဟိုရှင်မာကသဘာကြီးဝိုးလို့ဖြစ်တယ်။နှုတ်ဆက်စစ်တော်ကသင်္ကန်းကြီးဆိုရင်လေးတော့ဝိုးတယ်ပဲဝိုးလို့ဖြစ်တယ်တကယ်ကြီးကျွဲလောင်းကြီးဖြစ်နေမှာ။ဘုံနာဆိုရက်ကျွမ်းမဒေရကိုကိုမရစ်ပါပြီးပြထားတဲ့ဝိုးအခုကလာကလမရီစာရီခေါ်တဲ့ဝိုးမျိုးတွေမှာပေါ့။ အဲ့ဒါမြတ်စွာဘုရားဝေလောက်ပါပဲဟုတ်ကဲ့ဒီနေ့မှာသံဃာကြီးမှာစုံသားဆိုတဲ့ကုံတွေကနေပြီးတော့ဝတ်စုံတို့ကိုမြတ်စွာဘုရားလေအဲ့ဒီဝေလည်းမြတ်စွာဘုရားသင်္မိုင်းအေဒီလုပ်ပြီးတော့ဝေလိုက်တာဝေလောက်တာပဲဒီနေ့မှာသံဃာကြီးပြီးတော့ဘိုးတော်မခေကလူတွေနဲ့ဘုရားနဲ့သိက္ခာမဟုတ်ပါဘူးနည်းနည်းပါးပါးကြီးတော့ကြီးမှာပေါ့လေဒါတော့ရှင်းမှာမြတ်စွာဘုရားရဲ့ညီတော် ရှင်နန္ဒဆိုတာရှိတယ်နန္ဒမင်းသားကရှိလားလက်နှစ်သိငယ်ပဲလို့ဆိုပါတယ်မြတ်စွာဘုရားရဲ့လက်နှစ်သိငယ်တစ်ချိန်ကမြတ်စွာဘုရားရဲ့သင်္ကန်းတော်ပမာဏအတိုင်းသူကဘိုးယုံပြီးတော့သွားတော့မြတ်စွာဘုရားကြွလာတယ်လို့တော့မို့ဘုရားပုဂ္ဂိုလ်ရဲ့ထင်ရဆိုတာကိုသူကရုပ်ချင်းကလည်းတူမှာပေါ့ဘုရားနာမင်းကြီးသားတော်ကြီးရဲ့ဆိုတော့အမေရလည်းပဲညီမ အမကြီးကမွေးတာနဲ့ညီမကမွေးတာဆိုတော့သူကဒူရမှာပါပဲသူကရုပ်ပဲလည်းခတ်တူတူနေမှာပဲအဲဘုရားဘုရားကြွလာပြီးတော့ဘုရားပုဂ္ဂိုလ်ရဲ့ထင်ကြတယ်တော့တော့မဟုတ်ဘူးရှင်နန္ဒဖြစ်နေတော့နောက်တစ်ခုကပရိနိဗ္ဗာန်ဆောင်ပြီးတဲ့နောက်မြတ်စွာဘုရားရဲ့အလောင်းတော်ကိုမာနိကာဆိုတဲ့ဗန္ဓုလစေတူကြီးရဲ့ဇနီးပေါ်စေတူကြီးကတော့ပေါ်လေ စေဖို့တော်ယူစေဖို့ယူကြတော်ယူအဲသူကသူဝဆင်နေတာသူသူမန္တလာစုကြီးရတဲ့ကွယ်လုံးဆုံးတော်ကြပါပြီအဲသူဝဆင်နေကြတဲ့မဟာလာတာတန်းစာဆိုရယ်ဝိသခါတို့ဝိသခါဝိသေမဟာလာတာမျိုးပဲဆိုတော့ဝိသခါဝိသေဝိလောတံမလားမတံမလားတော့ပြောတာမဟာလာတာခေါ်တာလေဝိသခါဝိသေကတော့ကိုဂရိတာမယ်ဆိုတာကိုရွှေရွှေနန်းကြီးတွေနဲ့ ိုးတာကြောက်တွေစိန်နေနဲ့စီပြီးလောက်တာသူကတော့ဘလောက်တန်နေမလေးဘူးအဲဒါဘုဒ္ဓနာတော့မပါဘူးသူကလည်းဘုဒ္ဓတော်တော်တန်ပါလိမ့်မယ်သူကအဲဒီဇင်နဇာအခုအနောက်နိုင်ငံဝတ်တဲ့ခါဝန်မျိုးနဲ့တူပါရဲ့ခေါင်းကနေပြီးဆွတ်ချရရတာတခါလဲဆွတ်ချရလို့ရှိရင်ဟိုပြီးသားဖြစ်သွားတယ်အဲဒီမာနတာစင်္ဒဇာကိုမြတ်စွာဘုရား အလောင်းတော်လှည့်လာတော့သူ့အရှိရောက်တော့သူကအဲဒီဥစ္စာလှူတာပဲလှူတော့အဲဒီမြတ်စွာဘုရားကအဲဒီမာနတာကန်းစာဝတ်စင်ဘုရားအလောင်းအလောင်းတော်ပေါ်တယ်မြတ်စွာဘုရားလက်တော်ရှင်ရရှိရတာမဟုတ်ဘူးလောင်းတော်ဝတ်စင်ပြီးတော့သူကဝတ်လို့ရတာပဲမျိုးသမီးဝတ်တဲ့အဲအင်းကြီးရှိဖို့မြတ်စွာဘုရားဝတ်လိုက်တော့အစင်အစင်ကြီးအောင်ဖြစ်နေတယ်ဘုရားဒီလိုနေမှာပါသူ၄000လောက်နေမှာပါပဲ အဲဒါအဲဒါရှိတဲ့ဥစ္စာဘယ်တော့ကြီးတဲ့ပုဂ္ဂိုလ်လာပြီးတော့ခုခုလို့ကမြတ်စွာဘုရားကနည်းနည်းသူ့တဲ့ကြီးနေတာအဲရာဟုသူရိညစ်စွာအနာကြီးတဲ့နာကြီးပဲဒါကြီးရောခါတယ်အနာမော့ကြီးရစွာမြတ်စွာဘုရားကဟုတ်မဟုတ်ပဲလားဟုတ်ပါရဲ့လို့ပြောမှလည်းမရှိကမလာပြီးတာကမှားတာပဲဘုရားလေးငယ်တယ်ဆိုပြီးတော့ ဆရာလေးငယ်တကာသွားလို့ရှိရင်ငုံကြည့်ရပါပဲနေရာကြောက်ဆိုပြီးမသွားပဲနေပါတယ်သူကအဲဒီမှာอืมမြတ်စွာဘုရားဒီမှာကြီးမားသည်တယ်တော့တကောရင်ဖန်ဆင်းလို့ရှိရင်လည်းအကြီးကြီးဖန်ဆင်းလို့ရငယ်အောင်ဆိုလို့ရှိရင်လည်းမုံရင်းစီထဲမှာတော့မှဈဉ္ညံသွားနိုင်လောက်အောင်လို့လည်းဖန်ဆင်းနိုင်တယ်အဲဒီတော့ရုပ်ကိုယ်ကိုနိုင်နေတာတကောဖြစ်ဖန်ဆင်းနိုင်တာလည်းမူအောင်မနာအောင်မသိအောင်တော့မတတ်နိုင်ဘူးအဲဒါဣတ္တရိယအစိုးရတဲ့ ဘုံပါပဲအဲစိတ်တော်လည်းနိုင်နေတဲ့စိတ်မိမိအလိုရှိရအာယုနှလုံးသွင်းပြီးတော့နေနိုင်တဲ့အဲ့ဒါကတော့အခုယောဂီတွေတောင်မှတော်တော်တော့နိုင်နေနေတာအရှင်သာရိပုတ္တရာများစိတ်နိုင်နေတဲ့အကြောင်းတတိတံဘုဇင်ကြီးရဲ့ဖြစ်စေမယ်လို့နှလုံးသွင်းပြီးတတိတံဘုဇင်ဖြစ်အောင်ရှုနေတတိတံဘုဇင်သင်ရှားနေတာဖြစ်တော့ဒီပြင်ဘုဇင်တွေလည်းပါပါတယ် ပါရမယ်တတိထင်ရှားတယ်တတိတံဝုဇဉ်ကြီးတဲ့ဒီနေ့တမနယ်လုံးတတိတံဝုဇဉ်ကြီးတဲ့လုံးသွင်းမယ်ဆိုတတိတံဝုဇဉ်ကြီးတဲ့ထင်ရှားဖြစ်ဒီနေ့တမနယ်လုံးဓမ္မဝိဇ္ဇတံဝုဇဉ်အသိဉာဏ်လေးကြီးတဲ့ထင်ရှားဖြစ်စေမယ်ဆိုလို့ရှိရင်ရှုနေတမနယ်လုံးတခါတဲ့ဓမ္မဝိဇ္ဇတံဝုဇဉ်နဲ့အသိဉာဏ်နဲ့ထင်ရှားဖြစ်အဲဝိရိယတံဝုဇဉ်ပီတိတံမိုးစဉ်ပါဒတိတံမိုးစဉ်သမာဓိတံမိုးဥပေက္ခတံမိုးစဉ်ဘုဇင်ခုနကအလိုရှိရအလိုရှိရဘုဇင်တရား အဲထျောက်နှလုံးသွင်းမယ်လို့ဘုရုံကတော့မနေ့ပိုင်းနေ့လည်းပဲကာလညနေပိုင်းနဲ့လို့ကာလပိုင်းနဲ့ခုနေတော့နာရီနဲ့ရတာကိုလေနာရီဝက်တို့တနာရီတို့နှစ်နာရီသုံးနာရီတို့ဒီတွင်းမှာဒီတရားပဲထင်ရှားဖြစ်စေမယ်ဆိုရင်နှလုံးသွင်းရဝိပဿနာဉာဏ်နဲ့အကုန်လုံးနိုင်နေတဲ့ပုဂ္ဂိုလ်တွေကြတော့ဒီတဏှာရည်တွင်မဝိရိယဗျာညာကြီးတဲ့ဖြစ်စင်မဲ့ဆိုရင်ဝိရိယဗျာညာကြီးတဲ့မှရင်အဖြစ်ပြည့်အဖြစ်ပြည့်အဖြစ်ပြည့်တွေထင်းနေတာက မတိုးရှင်းမသွားေဒနာရည်အတွင်းမှာဘင်္ဂညာအပြည့်ကြီးတယ်ရှုမယ်ဆိုရင်လည်းဘင်္ဂညာကြီးတဲ့အပြည့်ကြီးတယ်ဘုံဘုံသွားတာကြီးတဲ့တွေ့။ဥရိယဘယညာကတဏှာကြီးလောက်နေတော့ဘတဏှာကြီးလောက်ပဲရှုမယ်ဆိုရင်တဏှာကြီးလောက်ကျော်တဲ့ခါကျတော့ဘင်္ဂညာတက်သွားတယ်သူကသူတက်သွားတယ်။ဘင်္ဂညာတက်ချင်တယ်ဆိုရင်လည်းစိတ်ကညှို့လိုက်ရင်လည်းတက်သွားတယ်အပြည့်ပြည့်ကြီးတယ်တွေ့။ဘင်္ဂညာနဲ့နာယီပြည့်တဲ့ခါကျရင်ဘယညာတို့ကသူကသူတက်သွားတယ်။ အဲဘင်္ဂညာဒေါ်လာဝီရှိတဲ့အောင်မဲ့နှလုံးသွင်းနေတယ်ဘုရားညာဘေကြောက်စရာတွေကြီးတဲ့ထင်းနေအဲ့ဒါနာရီလောက်ဆိုဒနာရီတွင်းကြောက်စရာတွေကြီးတဲ့တွေ့ကြောက်စိတ်တို့လိုဖြစ်နေတာကြောက်စရာတွေကြောက်ကြောက်တဲ့သဘောတွေဖြစ်နေတာကြာကြာကြီးတချို့လိုမကောင်းဘုရားညာကဒေါ်လာပြီဆိုရှေ့တက်ခြင်းလို့ရှိရင်လည်းအာရီနောအပြည့်မြင်လာတယ်ဒီမှာပြည့်တယ်ဟိုကလည်းအပြည့်မြင်တရားလည်းအပြည့်ရုပ်ရုပ်ကိုယ်ကြီးလည်းအပြည့်မြင်စိတ်လည်းအပြည့်မြင် ခြေပြင်းတဲ့တရားတွေဘာမှမကောင်းဘူးအတုပါတွေဘာတွေလဲထင်ပြူပြီးဒီကရအနေမှာကိုယ်ကိုယ်လည်းဘာမှနှိမ့်တဲ့သားကြမ်းပြီးအပြည့်မြင်နေတာကသူများကိုယ်တွေရောဒီလောကလုံးမှာရပြည့်ကြည့်တဲ့မြင်အဲ့ဒါလည်းချက်ချက်ချက်ချက်ရှုလို့နေရာကြောက်ပြည့်တယ်မြင်တော့၆ခုကြီးပြည့်တယ်အဲဒီညာတော်လောက်ပြီဆိုလို့ရှိရင်ဖြင့်နေဗိနာညာညီငွေညီငွေတာကဒါပြီးနေမကောင်းတာသူက ကြီး6ခွေ6ခွေကြီးဖြစ်ပြီးတော့မပြောမွေ့တာဘူးအစာတုံးကတော့မြင်လို့လည်းကောင်းကြားလို့လည်းကောင်းနားလို့စားလို့သိသိလို့လည်းကောင်းအဲသွားလို့လာလို့ကောင်းစီဝိစနဲ့ကြံစည်ရလို့ကောင်းပါဆိုသူအကောင်းလေးတွေဖြစ်နေဝိပဿနာရှိတဲ့ပုဂ္ဂိုလ်အဲ့ဒီညာရောက်တဲ့အခါဘာမှမကောင်းဘူးအဲပြင်းစရာကြီးတယ်ပဲဟိုကလည်းပြင်းစရာကောင်းဒီကလည်းပြင်းစရာကောင်းဝိပဿနာမရှိတဲ့ပုဂ္ဂိုလ်တွေပဂတိပုဂ္ဂိုလ်တွေနေရာချင်းနတ်ပြည်တို့ဇမပြည်တို့ဆိုတာတွေ အဲဒါတွေစဉ်းစားကြည့်ပြောတာပေါ့လေခုကလာပွဲလာတဲ့ပင်ချိုက်တဲ့ပုဂ္ဂိုလ်ပွဲလာနေသွားကြည့်ရတော့မယ်ဆိုပြောတာလိုပဲနာပြေเจ้าသားတွေစဉ်းစားလိုက်ရင်သာသနာသမီးတွေဖြစ်ပြီးတော့ပြောနေရမှာတွေစဉ်းစားလိုက်ပြောတယ်အဲဒီညာရောက်နေတဲ့ခါကျနတ်ပြည်စဉ်းစားလိုက်တဲ့ဒီလိုဟာတွေပဲဒီလိုဖြစ်ပြနေတယ်ဘာမှပြောကြမကောင်းဓမ္မပြည်လည်းပြောကြမကောင်းဖြစ်ပြနေတာတွေတက်တဲ့ဒုက္ခရောက်နေတာပဲဒါတွေမရှိမှကောင်းတာပဲဒါတွေဆုံးလို့ရှိရင်လည်းမျိုးဖြစ်တယ် အဲအဲဒီကနေဗိနာညာညီးငွေတာကြာရာကြီးရှိလို့မကောင်းဘူးကြာကြီးရှိလို့ရှိရင်နေရာခက်ဇော်လောက်ပြီဆိုလို့ရှိရင်အဲဆွန်းလို့ရှိရင်လည်းတော့ရောက်သွားပြီသူကလည်းပဲဆက်ရည်ပဲတဲမကောင်းဘူးသူကဆွန်းလို့ရှိရင်နေတာဟိုကြီးရိုးရိုးနိုင်ရောဘာမှမရှိတာကောင်းတာပဲလို့သူကတော့နိဗ္ဗာန်ကြီးအာမညွန့်တယ်ဘာမှမရှိရင်နိဗ္ဗာန်ပဲအဲဒီကမူစီရိညာညာကတော်လောက်ပြီဆိုလို့ရှိရင် ရှေ့တဲ့သွားပရိသင်္ခာညာနဲ့ သဗ္ဗန္ထရှုတယ်ညာအဲ့ဒါကတော့ဒုက္ခဝေဒနာတွေတော်တော်များများတွေ့ရတယ်အဲဒီကနေဒေါ်လာဝီဆိုရှိကြငါတို့ဘိက္ခာညာငါကတော့ကောင်းပါတယ်တော့တဏှာကြီးရှုနေတဏှာကြီးကောင်းနေတာတဏှာကြီးသုံးနာကြီးစသည်ဖြင့်သမာဓိအာကောင်ကောင်းသလောက်တူပါတယ်ပြီးနိုင်တယ်အဲဒီကရှေ့တက်ရှင်ပြီဆိုလို့ရှိရင်တော့တရားပြည့်စုံမိသားပုဂ္ဂိုလ်ဆိုရင်တော့ဖိုလ်ညာဘုရားသမားပါဆိုတာရအောင်ယုံနဲ့သင်္ခါရညဉ့်ညာရအောင် အဲတဏှာကြီးတဏှာကြီးစသည်ဖြင့်ကိုနိုင်နေတဲ့ပုဂ္ဂိုလ်ကအလိုရှိတဲ့အတိုင်းနဲ့တီးတယ်အဲနိုင်ရှိတဲ့ခါကျတော့လည်းသမာဘကထလာအဲဒါယောဂီတွေလည်းပဲစိတ်တော့နိုင်နိုင်တာများနိုင်ပါရဲ့ရုပ်ကတော့တဲမနိုင်ကြဘူးယုတ်ကတော့ဘိညာဉ်တကိုးတွေနဲ့မှနိုင်ဝိပဿနာနဲ့တော့မနိုင်ဘူးနည်းနည်းပါးပါးနေမကောင်းတိုင်းမကောင်းလေးတော့နေဒီလောက်တော့နိုင်ရဲ့ ညဇာဗျာနာဘိညာဉ်တော်ကလည်းရှိတယ်ရုပ်လည်းပဲလိုချင်တဲ့ဖန်ဆင်းလို့ရတယ်စိတ်နာတရားလည်းလိုချင်တဲ့နှလုံးသွင်းနိုင်တယ်သမာဘဝင်စားနေမယ်ဆိုဖလားသမာဝင်စားနေလဲခုနှစ်ပတ်လုံးလည်းဝင်စားနေနိုင်တယ်လို့ဆိုတယ်မျိုးရသမာဘဝင်စားနေမယ်ဆိုရင်လည်းစိတ်စေစိတ်ရုပ်ဒီအကုန်လုံးချုပ်နေတာကတော့ရုပ်ကြီးတဲ့ကြားနေတော့စိတ်မရှိတော့ဘူးအဲဒါလည်းခုနှစ်တိုင်းနဲ့တည်နေတာအဲဒါကြောင့်ကိုယ်တော်နဲ့စိတ်တော်ကို အလိုရှိတိုင်းနိုင်နေတာကဣတရိယဘုံတော်အဲ့ဒီဘုံတော်နဲ့မြတ်စွာဘုရားဒီဆုံးတော်မူပြီးတပူချင်းနှလုံးသွင်းမှာဘဂဝါကိုယ်တော်နဲ့စိတ်တော်ကိုအလိုရှိတိုင်းနိုင်နေသောဣတရိယဘုံတော်နှင့်ဤဆုံးတော်မူပြီးသောမြတ်စွာဘုရား ဆိုတာကတော့တရားအထူးမြတ်တွေဇာမဲ့ကိုတရားတွေအများဆုံးဖြစ်တဲ့ဇာမဲ့ကိုတရားတွေနဲ့ပြည့်စုံတော်မူသည်တဲ့ဒါကတော့ရှင်းပါတယ်ဆိုတော့ဇာနေလို့ချင်းဝင်စားနေတဲ့ဇာတရားတွေနဲ့ပြည့်စုံတဲ့ဘိညာဉ်တွေမဲ့တွေကိုယ်တွေဝိပဿနာနဲ့ပါတာပါပဲအများဆုံးကတော့ဇာမဲ့ကိုနိဗ္ဗာန်တရားတွေအဲဒီတရားတွေနဲ့ပြည့်စုံတော်မူသည် ဘဂဝါဘဂဝါအမြတ်ဆုံးဖြစ်သောဇာမေဖို့နိဗ္ဗာန်တရားတို့နှင့်ပြည့်စုံတော်မူပေသောမြတ်စွာဘုရားဓမ္မယတာယတာကကျော်စောတော်မူသည်ဆိုတော့ရစမဟုတ်တဲ့ကောင်နဲ့ကျော်စောတာလည်းရှိတယ်ကျော် ပညာရှိမဟုတ်ဘဲနဲ့ပညာရှိအနေနဲ့ဘေးကထင်ရလို့ကြော်စောနေတာလည်းရှိတယ်အဲသွမ်းတတိမရှိဘဲနဲ့သွမ်းတတိရှိတယ်လို့ထင်ပြီးကြော်စောနေတာလည်းရှိတယ်ဒီလိုလောကဘက်ကထွေရပုတ်ဒီပါလေဆိုပြီးတော့မဟုတ်ဘဲနဲ့ကြော်စောနေတာတွေလည်းဒီလိုလည်းရှိတာပဲတရားဘက်ကသာသနာဘက်ကနေပြီးဒီကလား ညာနာမဟုတ်ဘဲနဲ့ညာနာဆိုပြီးကြိုးစားနေတာဒီလိုပါလေရှိတာအဲ့ဒါတွေကမဟုတ်တဲ့ကုန်နဲ့ကြိုးစားတာတဲ့မြတ်စွာဘုရားနာဟုတ်မှန်တဲ့ကုန်နဲ့ကြိုးစားတာအရဟံစရှိသောဘူဘာသောကုန်ဆေဘာသောကုန်အနန္တကုန်ကျေးဇူးတော်တွေနဲ့ပြည့်စုံတော်မူလို့ပြည့်စုံတော်မူတဲ့အတိုင်းဒီလောကလည်းပဲကျော်စောရဲ့တဲ့ဒါလည်းမြတ်စွာဘုရားတဲ့ကလူလောကကတော်တော်လေးကျင်းနေတယ်လို့သာသနာပြနိုင်တာကျင်းအိန္ဒိယရဲ့ နိုင်ငံတဝိုက်နေအဲ့ဒါတော့မှအိန္ဒိယတော့အစွန်ကြားတယ်အဲ့ဒါတွေကမရဘူးသူအစွန်ကြားပုဂ္ဂိုလ်တွေတည်ပြီးပုံမရဘူးဘုရားကြောင့်အဲ့ဒီတော့မှဆိုရင်ဗမာပြည်ရဆိုရင်သိပြီးပုံမရပါဘူးဘဝနောက်နိုင်ငံကလည်းမသိဒီကဘာကဘာကြီးတခုလုံးကဘုရားပွင့်တယ်ဆိုတာအဲဒီကြပုံမရဘူးနာတိကတော့ဒီနာတိဆိုတာကတော့တကူရှိတယ်ဇမားတွေပြီးအဲလူပြည်လောကနတ်ပြည်လောကဇမားပြည်လောက သုံးပါးပဲလောကမှာဟုတ်မှန်တော့ကိုမြင့်ကျော်စားတော်မူတာလဲဒါလဲပကဘုံတော်တစ်ခုပဲအဲဆရာဘဂဝါဟုတ်မှန်တော့ဘုံကျေးဇူးဖြင့်လောကသုံးပါး၌သင်ရှားကျော်စောသောဘုံတော်နှင့်ပြည့်စုံတော်မူပေသောမြတ်စွာဘုရား ယတာမယတာသိပြီတဲ့ကြက်တည်းရှင်းနေတဲ့ကြက်တည်းအဲရူပကာယကိုယ်တော်များချိုးရကြ